ရှမာကုခရစ်ဝင်အခန်းကြီး73အငယ်1မှ9ကိုရောသည်ဗိမာန်တော်မှ ထွက်ကြွတော်မူသောတပည့်တော်တယောက်က အရှင်ဖျားကြီးရှုတော်မူပါအေယာကြောက်ကြီးတကားအေယာတိုက်ဆောင်ကြီးတကားဟုလျှောက်လျင်ယေရှုကဤကြီးစွာသောတိုက်ဆောင်တို့ကိုတင်းသည်ယခုမြင်ရ၏မဖြူမချဘဲ ကျောက်တခုပေါ်မှာတခုမျှမတည်မနေရဟု မိန့်တော်မူ၏။ထိုနောက်သံလွင်တောင်ပေါ်မှာဗိမာန်တော်ရှေ့ရှုထိုင်တော်မူစဉ်၊ပေတရု၊ယာကုပ်၊ယောဟန်၊အန္ဒြေတို့က၊ထိုအမှုအရာတို့သည်အဘယ်ကာလမှ ဖြစ်မည်ကို၎င်း၊ထိုအမှုအရာရှိသမျှတို့သည် ပြည့်စုံချိန်နီးသောအခါအဘယ်ပုပ္ပနိမိတ်ပေါ်ထွန်းမည်ကို၎င်းအမိန့်ရှိတော်မူပါဟုအခြားသူမပါဘဲလျှောက်ကြ၏။ ယေရှုကလည်း၊သင်တို့ကိုအဘယ်သူမျှမလှည့်ဖြားစေခြင်းငှါသတိပြုကြလော့။အများသောသူတို့က၊ငါသည်ဤမည်သောသူဖြစ်၏ဟုဆိုလျက်၊ငါ၏အယောင်ကိုဆောင်၍ပေါ်လာသဖြင့်၊လူများတို့ကိုလှည့်ဖြားကြလိမ့်မည်။သင်တို့သည်စစ်တိုက်ကြောင်းကို၎င်း၊စစ်တိုက်အံ့သောသိတင်းစကားကို၎င်းကြားရသောအခါစိုးရိမ်တုန်လှုပ်ခြင်းမရှိကြနှင့်။ထိုသို့ဖြစ်ရမည်။သို့သော်လည်းအဆုံးသည်မဖြစ်သေး အငယ်၈မှ13လူတစ်မျိုးနှင့်တစ်မျိုးတနိုင်ငံနှင့်တနိုင်ငံရံဘက်ပြုကြလိမ့်မည်အရရတို့၌မြေကြီးလှုပ်ခြင်းဖြစ်လိမ့်မည်အစာခေါင်းပါခြင်းနှင့်မငြိမ်မသက်ခြင်းတို့သည်လည်းဖြစ်ကြလိမ့်မည်ထိုအမှုရာတို့သည်ဒုက္ခဆင်းရဲခြင်း၏အစအဦးဖြစ်သည်တင်တို့သည် ကိုကိုကိုတတိပြုကြလော့အကြောင်းမူကားတင်တို့ကိုလှုပ်ယုံသို့အနှံကြလိမ့်မည် တရားစရပ်တို့၌ရိုက်ကြလိမ့်မည်။ထိုသူတို့အားသက်သေဖြစ်မည်အကြောင်း၊သင်တို့သည်ဝန်မင်း၊ရှင်ဘုရင်ထံသို့ငါ့ကြောင့်ရောက်ကြလိမ့်မည်။ဧဝံဂေလိတရားကို ရှေ့ဦးစွာ လူမျိုးအပေါင်းတို့အားဟောရလိမ့်မည်။သင်တို့ကိုအပ်နှံခြင်းငှါပို့ဆောင်ကြသောအခါ၊အဘယ်သို့ပြောဆိုရမည်ကိုမစိုးရိမ်ကြနှင့်။ရှေးမဆွကမဆင်ခြင်ကြနှင့်။ထိုခဏခြင်းတွင် သင်တို့ရသောစကားကိုသာပြောကြလော့။အကြောင်းမူကား၊သင်တို့အလိုအလျောက်ပြောကြသည်မဟုတ်။သန့်ရှင်းသောဝိညာဉ်တော်သည်ပြောတော်မူ၏။ထိုကာလ၌ညီအစ်ကိုချင်းတယောက်ကိုတယောက်သေစေခြင်းငှါအပ်လိမ့်မည်။အဘသည်လည်းသားကိုအပ်လိမ့်မည်။သားသမီးတို့သည်လည်းမိဘကိုရန်ဘက်ပြု၍သေစေကြလိမ့်မည်။လူအပေါင်းတို့သည်လည်းငါ၏နာမကြောင့်သင်တို့ကိုမုန်းကြလိမ့်မည် အကျဉ်သူသည်အဆုံးတိုင်အောင်တည်ကြည်၏။ထိုသူသည်ကယ်တင်ခြင်းသို့ရောက်လိမ့်မည်။14ပရောဖက်ဒံယေလဟောသည်အတိုင်း၊ဖျက်ဆီးတတ်သော ရွံရှာဘွယ်အရာသည်မနေသင့်သော အရပ်၌စိုက်နေသည်ကိုသင်တို့မြင်ရလျှင်၊ကျမ်းစာကိုကြည့်သောသူသည်နားလည်ပါစေ။ထိုသို့မြင်ရလျှင်၊ယုဒပြည်၌ရှိသောသူတို့သည်တောင်ပေါ်သို့ပြေးကြစေ။ အိမ်မိုးပေါ်မှာရှိသောသူသည်အိမ်ထဲသို့မဆင်းစေနှင့်။အိမ်ထဲကတစုံတခုကို ယူခြင်းငှါမဝင်စေနှင့်။လယ်၌ရှိသောသူလည်းမိမိအဝတ်ကိုယူခြင်းငှါနောက်သို့မပြန်စေနှင့်။ထိုနေ့ရက်၌ကိုယ်ဝန်ဆောင်သောမိန်းမနှင့်နို့စို့သူငယ်ရှိသောမိန်းမတို့သည် အလွန်ခက်ကြလိမ့်မည်။သင်တို့ပြေးရသောအချိန်သည်ဆောင်းကာလ၌မကျရမည်အကြောင်းဆုတောင်းကြလော့ ။အကြောင်းမူကား၊ဘုရားသခင်ဖန်ဆင်းတော်မူသောကမ္ဘာဦးမှစ၍ယခုတိုင်အောင်မဖြစ်စဖူး၊နောင်၌လည်းမဖြစ်လတံ့သောဒုက္ခသည်ထိုနေ့ရက်ကာလ၌ဖြစ်လိမ့်မည်။ထိုကာလကိုဘုရားသခင်သည်တာရှည်စေလျှင်အဘယ်သူမျှမလွတ်နိုင်ရာ။ရွေးချယ်တော်မူသောသူတို့အဘို့အလိုငှါထိုကာလကိုတိုစေတော်မူမည်။21 ထိုအခါသူတပါးက၊ဤအရပ်၌ခရစ်တော်ရှိသည်၊ထိုအရပ်၌ရှိသည်ဟုဆိုသော်လည်းမယုံကြနှင့်။အကြောင်းမူကား၊ခရစ်တော်၏အယောင်ကို ဆောင်သောသူနှင့် မိစ္ဆာပရောဖက်တို့သည်ပေါ်လာ၍ရွေးချယ်သောသူတို့ကိုပင်လှည့်ဖြားနိုင်လျှင်၊လှည့်ဖြားလောက်အောင်နိမိတ်လက္ခဏာ၊အံ့ဘွယ်သော အမှုတို့ကို ပြကြလိမ့်မည်။သင်တို့သည်သတိပြုကြလော့။ထိုအကြောင်းအရာရှိသမျှကိုငါပြောနှင့်ပြီ အငယ်24မှ29ထိုကာလ၏ဒုက္ခဆင်းရဲခြင်းနောက်မှ နေသည်မိုက်လိမ့်မည်လသည်အယောင်မပေကောင်းကင်ကျယ်တို့သည်ကြကြလိမ့်မည်ကောင်းကင်တကိုးတို့သည်တုန်လှုပ်ကြလိမ့်မည်ထိုအခါလူသားသည် ကြီးစွာသောဘုံတကိုးအာနုဘော်ကိုဆောင်လျက်မိုးတိမ်ကိုစီး၍ကြွလာတော်မူသည်ကိုမြင်ရကြလိမ့်မည်ထိုအခါလူသားသည်မိမိတမန်တို့ကိုစေလွတ်သဖြင့် မိမိရွေးချယ်သော သူတို့ကို အရပ်လေးမျက်နှာ၊ကောင်းကင်အောက်ထက်ဝန်းကျင်တို့မှခေါ်၍စုရုံးစေတော်မူလတံ့။28သင်္ဘောသဖန်းပင်ကိုအစွဲပြု၍ပုံသက်သေတခုကိုမှတ်ကြလော့။သင်္ဘောသဖန်းပင်သည် အခက်အလက်နု၍အရွက်ပေါက်သောအခါ၊နွေကာလနီးသည်ကိုသင်တို့သိကြ၏။29ထိုနည်းတူ၊ထိုအကြောင်းအရာများဖြစ်သည်ကိုမြင်ရလျှင် လူသားသည်တံခါးဝတိုင်အောင်အနီးသို့ရောက်တော်မူသည်ကိုသိမှတ်ကြလော့။ငါအမှန်ဆိုသည်ကား၊ယခုဖြစ်သောလူများမကုန်မှီထိုအကြောင်းအရာအလုံးစုံတို့သည် ဖြစ်ကြလိမ့်မည်။ကောင်းကင်နှင့်မြေကြီးမတည်သော်လည်းငါ့စကားတည်လိမ့်မည်။ထိုအချိန်နာရီကိုကား၊ခမည်းတော်မှတပါးအဘယ်သူမျှမသိ။ကောင်းကင်တမန်များမသိ သားတော်လည်းမသိ။ထိုအချိန်ကာလသည်အဘယ်အခါ၌ရောက်မည်ကိုသင်တို့မသိသောကြောင့်၊သတိပြု၍ဆုတောင်းလျက်စောင့်နေကြလော့။ဥပမာကား၊လူတဦးသည်အခြားသောပြည်သို့သွားမည်အကြံရှိသည်နှင့်၊မိမိအိမ်ကိုငယ်သားတို့လက်သို့အပ်၍၊သူတို့ဆောင်ရွက်စရာအမှုကိုအသီးအသီးခွဲခန့်စီမံ၍တံခါးမှူးကိုစောင့်နေစေဟုမှာထားပြီးမှသွားသည်ဖြစ်၍၊အိမ်ရှင်သည်ညဦးအချိန် သန်းခေါင်အချိန်၊ကြက်ဦးတွန်ချိန်၊နံနက်အချိန်တို့တွင်အဘယ်အချိန်၌လာမည်ကိုသင်တို့မသိသောကြောင့်စောင့်နေကြလော့။သို့မဟုတ်အမှတ်တမဲ့လာ၍သင်တို့အိပ်ပျော်သည်ကို တွေ့လိမ့်မည်။စောင့်နေကြလော့ဟုသင်တို့အားငါဆိုသည်အတိုင်း၊ခပ်သိမ်းသောသူတို့အားငါဆိုသည်ဟုမိန့်တော်မူ၏။